ဟိနောသင်္ကရံဒေနမဟာသေနေနမစ္ဆုနာအပူရပြင်းလောက်ရမယ်ကုသိုလ်လုပ်ငန်းကိုအထူးသဖြင့်တရားလုပ်ငန်းကိုဒီနေ့အခုအခုလုပ်ဟုတ်တယ်မလားဒီလိုပြောတာမဟုတ်လားဣဇေဝကိစ္စံအာတပံကောဇင်ညာမရဏံသူသူဝေနဖြံ မရဏံသေးမီမသေးမီကိုကောအဘယ်သူသည်စင်ညာသိနိုင်ပါအနိနဲ့ပြန်သေးမယ်ရှင်မယ်ဆိုတာသိပါမလားဒီနေ့ညသေးမယ်ရှင်မယ်ဆိုတော့သိပါမလားမသိဘူးတကယ်လို့များဒီနေ့ညသေးတာနဲ့ပြန်သေးသွားမယ်ဆိုလို့ချင်းဟိုတပတ်ခါမှပဲအထုတ်တော့မယ်လို့ရွှေ့ထားရဲ့အထုတ်နိုင်ပါဦးမလား အော်တပတ်ခါကြမှာပဲသူကထိန်သင်္ကန်းလှူဒန်းတော့မယ်လို့ရွှေ့ထားရင်ညသေးသွားလှူနိုင်ပါဦးမလားဟုတ်ကဲ့လားအဲ့တော့ကုသိုလ်လုပ်ငန်းဆိုတာနေရွှေညရွှေရွှေ့ရမယ်တဲ့နော်ဟမ်မရွှေ့ရဘူးသိကြလားဘယ်တော့လုပ်ရမှာလဲအခုလုပ်ယောဂီတို့ယခုလုပ်ရမည်အလုတ်ဆိုတဲ့တရားနာဘူးလား နာဘူးလားမနာဘူးเนาะကက်ဆက်ခွေနဲ့ရှိတော့ရှိတယ်သူ့ဖွင့်ပေးတဲ့အလှမကြဘူးနဲ့တူတယ်အမနေ့ကဖွင့်လားမနေ့ကဖွင့်လာလားဟမ်ယခုလောက်ရမည်အလောက်ဆိုတဲ့တရားလေမနေ့ကဖွင့်တယ်မွေတိုက်တိုက်ဆိုင်ဆိုင်မလား ဘုန်းကြီးလည်းခုယခုလောကမီအလုပ်ပဲခေါ်မိနေနော်ယခုလောကမီအလုပ်တဲ့ချက်ချင်းလုပ်နေမဆိုင်ညာမဆိုင်နေမရွှေညာမရွှေရဘူးဘာကြောင့်လဲလို့ဆိုတော့သိခြင်းတရားကနောက်ကကတ်လိုက်နေတာတဲ့ဘယ်ချိန်ဘယ်ခါသိမယ်ဆိုတာမသိဘူးမသေးခင်မိမိတဏ္ဍာမှာကိုယ်ကံတရားရှိအောင်အခုပဲလုပ်အခုပဲအထုတ်ပါ နာဟိနောသင်္ကရန္တေန မဟာသေနေနမစ္ဆုနာယတမအကျင့်ညောင်းနောငါတို့အားမဟာသေနေနမစ္ဆုနာယောဂဗျာတိဟုသောစစ်တီဘူပါပေါင်းမြောက်များစွာ ရှိသောသေမင်းနှင့် သင်္ကရံဘယ်နေ့ဘယ်ချိန်ဘယ်အခါမှသေရမယ်လို့အချိန်အချက်ထားခြင်းသည်နာဟိနောဧဝမရှိသည်သာလင်္ကလေးတတ္တမထို့ကြောင့်ဣဇေဝယခုပင်နဲ့ကိစ္စမုတ်ချမတွေပြုလို့ရပေမည်။ဘာကြောင့်ဒီနေ့ပြုလို့ရမှာလဲ။သေမင်းနဲ့ချိန်အချိန်ချက်လောက်ထားတာမရှိဘူး ဒကာကြီးတမလင်ကိုကြီးပါလားစစ်တီဘူပါတွေအများကြီးရှိတယ်တဲ့ဒေမင်းမှာဗမာပြည်မှာစစ်တီနှစ်သိန်းကျော်ရှိတယ်လို့ပြောတယ်ဒေမင်းမှာစစ်တီနှစ်သန်းမကဘူးရှိတယ်ဒါကြောင့်စစ်တီတတ်သား မြောင်များစွာရှိတဲ့သေမင်းနဲ့ဘယ်နေ့ဘယ်အချိန်မှပဲသေပြရစေဘယ်နေ့ဘယ်အချိန်ထိတော့နေပြရစေအောင်လို့အချိန်အချက်ပြုထားတာမရှိဘူးတဲ့ဒါကြောင့်ဒီနေ့အခုသေခြင်းနဲ့သေသွားမယ်နောက်တမိနစ်အတွင်းတစ်စက်တစ်စက္ကန့်အတွင်းသေခြင်းနဲ့သေမယ်တနာရီအတွင်းသေခြင်းနဲ့သေသွားမယ်သီးမဲ့ တဝင်းဝင်းသီးကင်းတဖြိုက်ဖြိုက်တဖြုတ်ဖြုတ်အမြဲတမ်းနောက်ကလိုက်နေတာတဲ့ဒီမင်းကအဲ့ဒါကြောင့်ချက်ချင်းသေနိုင်တဲ့မသေးခင်လောက်ရမယ်ဒီကုသိုလ်လုပ်ငန်းကိုအချိန်ရွှေ့ဆိုင်မနေဘဲနဲ့အခုလုပ်ပါအာအခုပြင် အထုတ်လို့မရသေးပါဘူး နေလဲသိမကောင်းစိတ်တွေကလည်းလွန်းလိုက်တာလွန်ရောအော်နောက်3လေးလကြာရဲ့ပြန်အဆင်ပြေပါလိမ့်မယ်အဲ့ဒီကြတော့မှအထုတ်မယ်လို့နေရွှေ့ထားပြီဆိုရင်အဲ့ကြတော့အထုတ်ဖို့အဆင်ပြေပါမလားပြေမယ်လို့ပြောနိုင်မှာမလားမပြောနိုင်ဘူးမဟုတ်လားတခါအဲ့ဒီမတိုင်ခင်ကိုကမသေးဘူးလို့ပြောနိုင်လားအဲ့ဒါလို့ဆိုလို့ရှိရင် ရွှေ့ထားလိုက်တဲ့အတွက်တရားမသိလို့တရားကိုယ်ကမရှိဘူးဆိုရင်ခုဆင်းရဲတာနောင်ဆင်းရဲတာခံနိုင်မှာမလားမခံနိုင်ဘူးတရားသိလို့တရားရှိထားမှပဲအခုဆင်းရဲတာနောင်ဆင်းရဲတာကိုခံနိုင်တယ်လို့ခံနိုင်သည်ဒါကြောင့်တရားအသိရှိထားအောင်အခု အချိန်ဟာမိမိလက်ထဲရောက်တဲ့အချိန်ဟာမိမိရဲ့အခွင့်ကောင်းအခါကောင်းပဲတဲ့ဒီအခွင့်ကောင်းအခါကောင်းကိုလက်မလွတ်စေပဲနဲ့အမိရဖမ်းပြီးတော့ကြိုးကြိုးစားစားတင်းနေရင်ပြင်းပြင်းထန်ထန်နဲ့ရှုမှတ်မှုချင်းဆက်ဆက်မိအောင်ရှုမှတ်ပွားများအားထုတ်ရမယ်လူစရာရှိလဲချက်ချင်းလူ သီလဆောက်တည်စရာရှိလဲချက်ချင်းဆောက်တည်တရားဘာဝနာအထုတ်စရာရှိချက်ချင်းအထုတ်အလုပ်ကိုချက်ချင်းလုပ်ပါတဲ့ဒီတော့အဲ့ဒါလို့အာထုတ်ခြင်းအပြင်ဘာအကျိုးရသလဲဒီကုသိုလ်တရားတွေအာထုတ်ခြင်းအပြင်အထူးသဖြင့်ဝိပဿနာဘာဝနာကိုအာထုတ်ခြင်းအပြင်ဘာအကျိုးရသလဲ ခိုင်းလောဘဒေါသနဲတယ်လောဘနဲတာလည်းမကောင်းဒေါသနဲတာလည်းမကောင်းလောဘနဲပြီဆိုလို့ရှိရင်အပြင်းထူတဲ့စီးပွားရအောင်မလုပ်ချင်ဘူးဒေါသနဲပြီဆိုလို့ရှိရင် သူများနှိပ်စက်ခံရတယ်အဲ့ဒါကိုကပြန်မလုပ်ရအဲကြောင့်မကောင်းဘူးဟုတ်တယ်မဟုတ်လားဟမ်မဟုတ်ဘူးလား လောဘနေတာဒေါသနေတာကောင်းသလားမကောင်းဘူးလားဘာဖြစ်လို့ဟမ်အခုတတ္တဝါတွေနေမနာညမနာမွေမမ်းမသိကင်းမမ်းမသိ ပစ္စည်းဥစ္စာတွေရှာဖွေးနေရတာဘာကြောင့်လဲလောဘကြောင့်မဟုတ်လားအဲ့တော့အဲ့ဒီလောဘကြောင့်နေမှမသိညာမှမသိရှာဖွေးနေရတာအင်မတန်ချမ်းသာတာပေါ့ဟမ်ဒါဖြင့်အဲ့ဒီဆင်းရဲဘာကြောင့်ဖြစ်သိကြသလားဟုတ်ကဲ့လား အဲ့ဒီပစ္စည်းတွေရလာတဲ့အခါကျတော့ဇိမ်ကြကြနဲ့ပစ္စည်းဥစ္စာစည်းစိမ်ဥစ္စာတွေခံစားရတဲ့အခါကျမကောင်းဘူးလားဟမ်ဇိမ်ခံရတာမကောင်းဘူးလားဟမ်ဆိုရေပူပန်ရတယ်ဩပစ္စည်းတွေမှရနေတယ်တော့ဆိုရေပူပန်စရာရှိသေးလားဘာတွေဆိုရင်ဘာတွေပူဇာပူပန်ရ အဲရန်သူမျိုး၅ပါးဆိုမဟုတ်လားဟုတ်ကဲ့လားပါရီတော့ရေတဲ့လည်းမျောပါသွားနိုင်တယ်ဒီစိစိဥစ္စာတွေဒါကြောင့်မို့ရေတဲ့မျောပါမှလည်းစိုးရင်ရကြောက်ရလို့မဆင်းရဲဘူးလားဆင်းရဲတယ်အဲ့ဒီဆင်းရဲဘာကြောင့်ဖြစ်သိကြလား ဒါဖြင့်မီးလောင်မှာကောမစိုးရရဘူးလားအဲ့ဒီဆင်းရဲဘာကြောင့်ဖြစ်မီးလောင်သွားတဲ့အခါကျတော့ဂိုင်းတလောက်တောင်ပစ္စည်းတွေရှုပ်လာတယ်ခုမှပဲရှင်းမိတော့တယ်လို့စိတ်ထဲမှာရှင်းမသွားဘူးလားဟမ်ဘလို့ဖြစ်တော့ ငါလုတ်လိုက်တာတွေကုန်ပါပြီဟုတ်ကဲ့လားအခုကကြီးချင်မကြအောင်လုတ်ကင်ထားတာတွေပလိတ်မကြောက်ရဲမကြောက်တတ်မကြောက်တတ်မကြောက်ဖ ೇನೆ အဲ့ဒါစွတ်ရွပြီးလုတ်လို့ရထားတဲ့အတွေသွားပါပြီဝန်နဲ့ပလက်ဆင်းရဲလိုက်တဲ့ဖြစ်ချင်းတချို့များအိမ်မီးလောင်ပြီဆိုလို့ချင်းငိုလို့ဆုံးရလား မဆုံးဘူးချမ်းသာနေတာဟမ်အဲ့ဒီဆင်းရဲဘာကြောင့်ဖြစ်သိကြသလားယံမျိုးငါးပါးမင်းနဲ့မင်းကလည်းယံသူဆိုရလားဟမ်မကောင်းတဲ့မင်းဟာဒါဖြင့်ဒီခေတ်ဒီခါကောင်းတဲ့မင်းကိုရှိသလား ဩတထောင်တရားမှရှိရင်ရှိအောင်မှာပေါ့မဟုတ်လားကိုမသိလို့ဟာမသိတဲ့နေရာမှာတထောင်တရားမှရှိရင်ရှိအောင်မှာပေါ့ဟုတ်ကဲ့လားမကောင်းတဲ့မင်းမရှိဘူးဆိုတာဘုန်းကြီးကထောက်ခံတယ်ယောဂီတို့ပြောတာမကြောင့်လဲအခုမင်းမှမရှိပဲနဲ့အစိုးရပဲရှိတာဟုတ်လားအဲတော့ မကောင်းတဲ့မင်းမရှိဘူးကောင်းတဲ့မင်းလည်းမရှိဘူးဟုတ်တယ်မလားဘာပဲရှိတယ်အစိုးရပဲရှိတာဒါကြောင့်မင်းဒီတာလည်းယံသူအစိုးရကယံသူမဟုတ်ဟမ်ဟုတ်ပါတယ်ဘာဖြစ်လို့မြတ်စွာဘုရားကမင်းဟောတာပဲဟမ် အတူတူပဲလားအာအဲ့ဒါလို့မင်းစုရာဇာတွေဒီစီးပွားဥစ္စာအကြောင်းပြုပြီးနှိပ်စက်ပြန်တော့လည်းပဲဆင်းရဲပြန်သည်တဲ့ဟုတ်တယ်မဟုတ်လားအဲ့ဒီအဲ့ဒီစီးပွားဥစ္စာတွေကလောဘကြောင့်ရထားတယ်အဲ့ဒီစီးပွားဥစ္စာတွေတနည်းနည်းနဲ့အဲ့ဒါလိုနှိပ်စက်လို့ဖြစ်စည်းပျက်စီးပြန်တဲ့အခါကျတော့လည်းပဲ ဆင်းရဲရပြန်တယ်ပူဆွေးရပြန်တယ်ဝမ်းနည်းရပြန်တယ်ဟုတ်တယ်မလားအဲ့ဒါကတော့ဘာကြောင့်လဲအဲ့ဒီစီးပွားဥစ္စာကိုတတ်မဲ့တဲ့တွေ့တာတဲ့လောဘကြောင့်သိကြသလားရေမီမင်းခိုးသူတဲ့တခိုးဓမြအတိုက်အခိုးခံရပြီဆိုပြန်လဲ ဝမ်းသာတယ်ကဲဒီလောက်ပစ္စည်းတွေရှင်းသွားပြီသူ့ကျေးဇူးတင်ရမယ်ဟုတ်တယ်မလားဟမ်ဟုတ်ဘူးလားသွားပါပြီငါအနှစ်သက်ဆုံးမှုဝယ်ထားတဲ့အဝတ်ကလေးအဲတနေ့ကနာယနာကတ်လှမ်းထားမိတဲ့အတွက်ညကတယူနဲ့ခြူယူသွားဒီဝတ္ထုအဝတ်မျိုးငါမရနိုင်တော့ဘူး ဝမ်းသာလွန်လို့ဟုတ်တယ်မလားဝမ်းသာလွန်လို့ပါတော့ဝမ်းနေလွန်လို့အဲ့ဒီဝမ်းနေခြင်းဆိုတဲ့ဒုက္ခဆင်းရဲကလည်းဘယ်ရလာတော့လောဘပဲလာတယ်ရေမီမင်းခိုးသူမချစ်မနစ်သက်တော်သူတဲ့ဒါပေမဲ့ ဒီမှာတော့ရှိကစကားတိုးအောင်လို့သာမချစ်မနစ်တော့သူလို့ဆိုတာတော့တက်ရိုက်ကတော့အမွေခံစို့လို့မြတ်စွာဘုရားကဟောတယ်အမွေခံစို့အမွေခံမဟုတ်ဘဲနဲ့တာမန်မချစ်မနစ်တဲ့လို့ကိုယ်ပစ္စည်းကိုလူရက်ခိုးယူရဆိုရင်တော့သူကတခိုးဓမြတဲ့ပါအပါဝင်ပေါ့အမွေခံစို့တဲ့ အမွေခံဆိုးကပိုကြောက်เสียမှာကောင်းဘူးလား။ဘာကြောင့်သူကအနည်းဆုံးရန်သူမဟုတ်ဘူးလား။ဟုတ်ကဲ့လား။အနည်းဆုံးရန်သူပဲ။ဒါကြောင့်မလို့အမွေခံဆိုးကြောင့်လည်းပဲဒီစီဝဥစ္စာတွေပျက်စီးနိုင်တယ်ပျက်စီးနိုင်စီဝဥစ္စာတွေမဟုတ်ပါဘူးလူတောင်မှပဲသိနိုင်တယ် ရှေးကဘယင်နေကြည့်ပါလားရှေးကဘယင်နေ များသောအားဖြင့်ဘယင်နေဟာအလောက်ကြံခံရလို့တည်ကြတာပဲမဟုတ်လားဘယ်သူကလောက်ကြံတာအဲသားတွေကလောက်ကြံတာဘာလောက်ဖို့လောက်ကြံတာတော့ထီနန်းစည်းစိမ်ကို အမွေခံရင်လို့မဟုတ်လားဒါဖြင့်အဲ့ဒီမင်းသားတွေဟာအမွေခံကောင်းနေပေါ့ အဲ့တော့မြတ်စွာဘုရားဟောတာမမှန်ဘူးလားမှန်လိုက်တာဒါဖြင့်အဲ့ဒီယန္တမျိုး၅ပါးစီဝဥစ္စာကိုဖြည့်ဆည်းနှိပ်စက်ခြင်းကြောင့်ဆင်းရဲတာဟာဘာကြောင့်ဆင်းရဲတာလဲယန္တမျိုး၅ပါးနှိပ်စက်လို့ဆင်းရဲတာမဟုတ်ဘူးလားဟမ်ယန္တမျိုး၅ပါးနှိပ်စက်လို့ဆင်းရဲတာမဟုတ်ဘူးလား ကဲစီပွားဥစ္စာတက်နေပြီကိုရှိကုသကံကောင်းလို့သီလလုံုံခဲ့တဲ့အတွက်ကိုလှူခဲ့ခြင်းကလည်းပဲပုဗ္ဗမုံစအပရခေါ်တဲ့စေတနာသုံးဏပြတန်းပြီးတော့လှူခဲ့တဲ့ဒါနကောင်းမှုကြောင့်အလှူကံပုဂ္ဂိုလ်နဲ့လှူဝတ္ထုပစ္စည်းလည်းရိုးရိုးသေးသေးလှူခဲ့တဲ့ဒါနကောင်းမှုကုသိုလ်စေတနာကြောင့်မိမိရထားတဲ့စီဝါဥစ္စာကိုဘယ်ရန်သူမျိုးမှ မဖြစ်စည်းနိုင်ပါဘူး မချမ်းသာပြီဘူးလားချမ်းသာတယ်မဖြက်စည်းနိုင်ပေတဲ့ဖြက်စည်းမှာပဲဖြက်စည်းလိမ့်မယ်လို့မစိုးရိမ်ဘူးလားစိုးရိမ်ပြီဆိုရင်ဆင်းရဲလားချမ်းသာလားအဲမဖြက်စည်းသေးပဲနဲ့စိုးရိမ်စိုးရိမ်ရင်ဆင်းရဲဒီဆင်းရဲကိုရတာဟာဘာကြောင့်လို့ဘယ်လိုပါလဲ လောဘကကိုယ်စီးပွားဥစ္စာကိုတတ်မဲ့နေလို့မဟုတ်လားခင်တွဲနေလို့မဟုတ်လားစီးပွားဥစ္စာကိုမတတ်မဲ့ဘူးမခင်တွယ်ဘူးမညှိတွယ်ဘူးဆိုလို့ရှိရင်တော့ဘသူ ယူယူယူကျင်တဲ့လောက်ယူဘသူဖြက်ဖြက်ဖြက်စီးတဲ့လောက်ဖြက်စီးထိခိုက်เสียလူသေးလားဟိုကသဗ္ဗမြတ်စွာဘုရားလက်ထက်ကဂတိကာရဩဒိဩဒိန်တယ်ဆိုတာ မိဘနှစ်ပါးမျက်မမြင်မျက်မမြင်မိဘနှစ်ပါးကိုလှုပ်ကြွေးပြုစုနေတာအဲ့ဒါ तू ကရှင်နေတဲ့ဥရိလုံဥရိဖုတ်ဖုတ်ပြီးတော့ဒီတိုင်းအိုးအိုးလုပ်တဲ့တဲထဲမှာပဲဒီတိုင်းထားတာသူအိုးအသုံးပြုခြင်းတဲ့လူတွေကလာရောလာပြီးတော့လိုအပ်တဲ့အိုးယူသွားတယ်ယူသွားပြီးတော့အဲ့ဒီအိုးနဲ့တန်တဲ့ပိုက်ဆံသူတို့ကထားပြခဲ့တယ် အပိုက်ဆံထားတဲ့နေရာတော့သတ်မှတ်ထားမှာပေါ့ဘယ်နေရာဆိုတာအဂတိကာရကတော့သူ့အိုတွေဝယ်ပါလို့လည်းမပြောဘူးကြော်လည်းမကြော်ညာဘူးတခါဘယ်စေးဘယ်နှုံးဆိုတာလည်းမပြောဘူးအိုးလုတ်ပြီးထားလိုက်တာပဲနောက်အချိန်ကြလို့ဘာလို့ပိုက်ဆံထားတဲ့နေရာပိုက်ဆံရတွေ့တယ်ဆိုလို့ချင်းအဲဒီပိုက်ဆံနဲ့ပဲအဲ့ဒီငွေနဲ့ပဲဆန်စီစားစသည်ဝယ်ပြီးမိဘတွေကြွေးမွေးပြုစုတယ် အဲ့ဒါလို့ထားနိုင်တာဟာသူစိတ်ထဲမှာလောက်ထားတဲ့အိုးတွေကိုရောအိုးတွေရောင်းလို့ရမဲ့ပစ္စည်းဥစ္စာပိုက်ဆံကြီးငွေပေါ်ရောตาရာတတ်မဲ့တဲ့စိတ်ရှိရင်အဲ့လိုထားနိုင်မှာမလားမထားနိုင်ဘူးအဲ့တော့ပေးခြင်းတဲ့လူကပေးမပေးခြင်းတဲ့လူလည်းနေရှေ့လူကထားသွားတယ်နောက်လူကယူခြင်းလည်း ယူသွားသူ့ဘာထိခိုက်လဲဘာမထိခိုက်ဘူးဘယ်နဲ့မှမနေဘူးဘာကြောင့်လဲလောဘကိုပယ်တတ်ထားလို့ဟုတ်လားပစ္စည်းဥစ္စာပေါ်မှာ တွေ့တာတတ်မဲ့တဲ့လောဘကိုပယ်တတ်ထားလို့သိကြသလားဒါဖြင့်ဆင်းရဲမှန်သမျှ ဘသူကဖန်တီးတာလဲလောကလောဘဖန်တီးတယ်အဲ့ဒီဂတိကာရဥဒိန်တဲ့ဘာကြောင့်အဲ့လိုထားနိုင်တာလဲဆိုတော့သူကတတိယမေညာဖြစ်တဲ့အနာဂါမိမေညာရပြီးတဲ့ပုဂ္ဂိုလ်ဟုတ်တဲ့ဘယ်မေညာနဲ့တော့အနာဂါမိမေညာရပြီးရဲ့အနာဂါမိမဲ့အသည့်ဆိုတဲ့ထိုးတွင်ထက်မြက်တဲ့အသည့်ဟာ ကာမဘုံမှာတွေ့တာတတ်မြတ်တတ်တဲ့လောဘလည်းပယ်သတ်ပြလိုက်တယ်စိတ်ဆိုးစိတ်ပြတဲ့ဒေါသလည်းလုံးဝပယ်သတ်ပြလိုက်တယ်ဒါကြောင့်ဂတိကာရအိုရင်းတည်းရဲ့စိတ်တဏ္ဍာမှာလူဘုံနတ်ဘုံတွေမှာကောင်းတယ်ဆိုတဲ့ตายတတ်မြတ်စရာဘာတစ်ခုမှမตายမတတ်မြတ်ဘူး ဘသူကဘာပြောပြောစိတ်ဆိုးတာအမျက်ထွက်တာမရှိဘူးအနာဂါမိမဉ္ဉဏ်ကပယ်တတ်ထားလို့ဒီတော့အဲ့ဒါလို့မဉ္ဉဏ်နဲ့မပယ်တတ်ရသေးသမျှကာလပတ်လုံးတော့ဒီလောဘရှိမနေဘူးလားရှိနေတော့အဲ့ဒီလောဘကตายတတ်မဲ့မှုဖြစ်ခင်တွေ့တာမှုတွေမဖြစ်ပေဘူးလားဖြစ်နေသမျှချမ်းသာတွေကြီးပဲ ဟမ်ဟုတ်ကဲ့လားလောဘဆိုတာตายာရာတမေတ္တာနှစ်သက်တာချစ်ခင်တာသဘောကြတာကြိုက်တာဟုတ်ကဲ့လားအဲ့ဒါအလုံးဟာသိကြတယ်နော်ตายာရာလည်းလောဘနှစ်သက်တာလည်းလောဘတမေတ္တာလည်းလောဘတွေ့တာလည်းလောဘချစ်ခင်တာလည်း လောဘကြိုက်တာလည်းလောဘဒီလိုဆိုတော့ตาရာခြင်းညောင်လည်းဆင်းရဲဖြစ်တယ်ပေါ့မဟုတ်ဘူးလားတတ်မဲ့ခြင်းညောင်လည်းဆင်းရဲဖြစ်တယ်တွေ့တာခြင်းညောင်လည်းဆင်းရဲဖြစ်တယ်ချစ်ခင်ခြင်းညောင်လည်းဆင်းရဲဖြစ်တယ်ကြိုက်ခြင်းညောင်လည်းဆင်းရဲဖြစ်တယ်ဘာကိုကြိုက်ကြိုက်ဆင်းရဲကြီးပဲ မဟုတ်ဘူးလားယောဂီများတချို့ယောဂီများဆန်းကန်သည်မကြိုက်ဘူးလားကြိုက်တယ်ဟုတ်တယ်မလားဆန်းကန်သည်ကြိုက်တယ်အဲ့ဒါအိမ်ကလည်းမလာတာကြားသွားပြီဆန်းကန်သည်ကလည်းပြတ်သွားပြီခက်လိုက်တာနော်အဲ့ဒါဒီနေ့ဆန်းကန်သည်မစားရဘူးလက်ပြန်လာမလာပါမလားကြိတ်မိတ်ပြီးနေရဆင်းရဲနေတာလားချမ်းသာနေတာလား ဘာကြိုက်လို့အေးဆန်းငံသီလေကြိုက်တာတောင်မှပဲဒီလောက်ဆင်းရဲနေပြီဆိုတော့ပြောပြရစီတော့လူလူချင်းကြိုက်ပြီဆိုရင်ဘယ်နဲ့နေပါဟင်ဂျွန်းပြန်မိတာမှတ်ထားရောဂျွန်းပြန်မိမဟုတ်ဘူးလားအဂျွန်းပြန်တယ်အဲ့ဒါ ဒါဖြင့်ဂျွန်းပြအောင်ဆင်းရဲတယ်ဆိုတော့တပတ်ဂျွန်းမယ်ပြန်ပြီးဆင်းရဲရတာလားဟမ်နှစ်လိမ့်သုံးလိမ့်လေးငါးလိမ့်လိမ့်တော့အောင်ကိုဆင်းရဲတာမဟုတ်လားအဲ့ဒီဆင်းရဲဘာကြောင့်ဖြစ်လောဘကြောင့်ဖြစ်သိရင်အဲ့ဒီလောဘလက်ခံထားခြင်းစရာရှိရလား မသိဘူးဆိုလို့ရှိရင်တော့ဟုတ်လာပြီမလေး तू နဲ့ဘယ်လိုငါနဲ့ဘယ်လိုနဲ့မဟုတ်လားစိတ်ကူးရရင်လို့စီမံကိန်းတွေချလို့စိတ်ကူးရင်လည်းမြစီမံကိန်းချသမျှလည်းဒုက္ခကြီးပဲမဟုတ်လားဒါပေမဲ့မသိရင်တော့ဟုတ်နေတာပဲသူဟာနဲ့မသိရင်တော့ဟုတ်တာသိပြီဆိုလို့ရှိရင်တော့ဒါဆင်းရဲတွေကြီးပဲလို့နားမလဲဘူးလား နားလည်ပြီနားလည်ပြီဒါကြောင့်မြတ်စွာဘုရားကပါရနှစ်တဲ့တတ်မဲ့ချစ်ခင်တဲ့လောဘကိုဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်လို့မိန့်ကြားခဲ့ဘာမှန်တယ်လို့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းမှန်ဆင်းရဲမှန်သမျှသူ့ကြောင့်ပဲဖြစ်တာပဲ ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ဆိုတာဗမာစကားသူ့ကိုပါဠိလိုပြောတော့သမှုဒယသစ္စာလို့ခေါ်တယ်သမှုဒယဆင်းရဲဖြစ်ခြင်းအကြောင်းသစ္စာအမှန်သမုဒိယသစ္စာဆင်းရဲဖြစ်ခြင်း၏အကြောင်းအမှန်ဘလောက်ကြောင်မှန်တော့ဒီလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းမှန်တာဘလောက်ကြောင်မှန်တော့ ဘယ်တော့မှမမှားအောင်မှန်တယ်မဟုတ်ဘူးလားဘယ်တော့မှမမှားအောင်မှန်တယ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းမှန်မသိသေးခင်တော့ဟုတ်နေတာပဲသူစီမံကိန်းနဲ့သူသူအတွေးနဲ့သူဟုတ်တယ်မဟုတ်လား။အိုဘဲလူသားနမိုက်တာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ အဝိဇ္ဇာပိတ်ဖုံးကာတယ်ဆိုတာသိတာပြောတာလားမသိတာပြောတာမသိတာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုန်ဒုက္ခဘုံကိုအကုန်မမြင်မျက်စိနဲ့မြင်ရတဲ့ကောင်းတာလေးတွေနားနဲ့ကြားရတဲ့ကောင်းတာလေးတွေနှာခေါင်းနဲ့နားရတဲ့ကောင်းတာလေးတွေ ရှာနဲ့အရာသာထိတွေ့ရတဲ့ကောင်းတာလေးတွေကိုယ်နဲ့ထိတွေ့ရတဲ့အထီးတွေကောင်းကောင်းလေးတွေအဲ့ဒါအာယုံပါပါအဲ့ဒါတွေအကုန်လုံးကောင်းတယ်လို့ပဲအောင်မယ်ကိုချစ်ခင်တဲ့လူကြည်နေရရင်ကောင်းတယ်လို့မအောင်နိုင်ဘူးလားအဲ့ဒါဒုက္ခကြီးလို့သိလားမသိဘူးကြည်နေမြင်နေရလို့ကောင်းတယ်ဆိုတော့မကြည့်ရမမြင်ရတဲ့အခါကျဘယ်လိုဖြစ်သွားလဲ ဟမ်ခဏပြောလို့ဂျွန်းပြန်တာဗောမဟုတ်လားဂျွန်းပြန်တာဗောအဲ့ဒါအဲ့လိုရှိရင်ကောင်းတာဟုတ်ကလားကိုချစ်ခင်တဲ့ပုဂ္ဂိုလ်ရဲ့စကားသံလေးကြားနေရရင်တရင်ကောင်းလေးကြားနေရပြီဆိုလို့ရှိရင်လည်းပဲဟုတ်တယ်လို့ထင်မနေဘူးလားဒါဖြင့်အမြဲတစေတရင်ကောင်းကြားရရဲ့လားဟုတ်ကဲ့လားပုထုဇဉ်မဟုတ်လား အဲသတင်းကောင်းကြားရပဲနဲ့သတင်းမကောင်းကြားရတဲ့အခါကျတော့တခါဂျွန်းမပြန်မြောင်ဘူးလားပြန်ပြန်ပြီချမ်းသာနေတာနော်သိရလားသိရင်တက်တာတယ်မသိရင်မသိတဲ့အတိုင်းဇွတ်တိုးလုပ်တဲ့အခါကျတော့ဒုက္ခကြီးပဲအဲ့ဒါလို့ အစင်းအသာအနံ့ရတာထိတွေ့เสียအစုံကာမဂုဏ်အာယုံ၅ပါးဟာဆင်းရဲကြီးပဲလို့ဉာဏ်နဲ့နားလေသဘောပေါက်ပြီးမသိမမြင်တာကိုအဝိဇ္ဇာအဲ့လိုမသိမမြင်သေးသမျှတော့အဲ့ဒီဟာတွေကို ကောင်းတယ်လို့ကြီးမထင်ဘူးလားထင်တယ်ကောင်းတယ်လို့ကြီးထင်တာ ကောင်းတယ်လို့ထင်သမျှတော့အဲ့ဒီကောင်းတယ်လို့ထင်တဲ့အရာပေါ်မှာခင်မင်တတ်မဲ့တွေ့တာမနေဘူးလားတွေ့တာနေတယ်အဲ့ဒီခင်မင်တတ်မဲ့တွေ့တာတဲ့လောဘရှိနေသမျှတော့သူရဲ့အကျိုးအနေနဲ့ဘာတွေကပေါ်လာမလဲဆင်းရဲဒုက္ခတွေကတော့ပေါ်လာမှာမုတ်ချမြေကြီးလက်ခမလွယ်ဟုတ်တယ်မလားဒါကိုပဲမြတ်စွာဘုရားကဆင်းရဲဖြစ်ခြင်းရဲ့အကြောင်း အမှန်ဒီလိုမိတ်တယ်မလားဘလောက်ကြအောင်မှန်တော့ဘယ်တော့မှမမှားအောင်မှန်တယ်အဲ့ဒါကိုမြန်မှားတယ်ထင်ပြီးတော့အဲ့ဒါဘုရားတရားတော်နဲ့ဆန့်ကျင်ဘက်လုပ်ကြည့်ဒုက္ခကတော့မုတ်ချတွေ့မဟုတ်ဘူးလားဒါကြောင့် ငါဗျာ အာယုံဒုက္ခဘုံကိုအကုံးမမြင် အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်တန်သာစုံစမ်းငါဖြင့်တနာလက်သည်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးသည်ဘယ်လက်သည်ကချဲလို့အမြဲတစေဆင်းရဲတွေတွေ့ပြီးတော့ဝဆင်းရဲတဲ့လဲနေရတယ် တဏှာခေါ်တဲ့လောဘတဏှာနဲ့လောဘစကလုံးပဲကွဲတဲ့အဓိပ္ပာယ်အတူတူပဲဟုတ်တယ်မလားအဲ့တော့ဒီလောဘရှိနေသမျှတော့ဆင်းရဲဖို့ကိန်းမြင်ရချမ်းသာဖို့ကိန်းမြင်ရလားဒါကြောင့်တဏှာလက်သည်ထင်တိုင်းချေ၍အေးတယ်မရှိအမြဲတမ်းပဲပူလောင်နေတာဟုတ်တယ်မလား ဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးဒီဝဆင်းရဲရဲ့သားကောင်ပဲတဲ့ဝဆင်းရဲဆိုတဲ့မုတ်ဆိုးကနောက်ကလိုက်တတ္တဝါဆိုတဲ့သားကောင်ကရှေ့ကပြေးဘယ်တော့မှလည်းမလွတ်ဟုတ်တယ်မလားအိုပဲလူသားငမိုက်ကမသိဘူးဆိုတော့ तू လူမိုက်ပေါ့သိတဲ့လူကတော့လူလိမ္မာပေါ့ မမိုက်ဆိုတော့မိုက်ပြီဆိုလို့ရှိရင်မသိဘူးမသိလို့မိုက်ပြီဆိုလို့ရှိရင်တော့သူထင်ရစွတ်မလုပ်ပေဘူးလားလုပ်ပြီဆိုလို့ရှိရင်တော့ဘာတွေနဲ့ကြီးတွေ့မလဲဆင်းရဲတွေနဲ့ကြီးပဲတွေ့မယ်အဲ့တော့သိအောင်နားလည်အောင်တရားတော်တွေကိုနာကြားဖတ်ရှုလေ့ကျင့်လိုက်နာကျင့်သုံးဟုတ်တယ်မလား အိုပဲလူသားငမိုက်တာသင်္ကအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ဖြင့်အောက်တန္တရာစုံလိုက်အထက်တန္တရာဆန်လိုက်အောက်တန္တရာဆိုတာငရဲတိရစ္ဆာန်ပြိတ္တာအသူရကဲငရဲကြတဲ့အခါကြလိုက်တိရစ္ဆာန်ဖြစ်တဲ့အခါဖြစ်လိုက် အသူရကယ်ဘဝရောက်တဲ့အခါရောက်လိုက်ပိဋ္ဌာဖြစ်တဲ့အခါဖြစ်လိုက်အထက်တန္တရာဆန်တယ်ဆိုတာလူဖြစ်တဲ့အခါဖြစ်နတ်မြမဖြစ်တဲ့အခါဖြစ်ဘယ်တော့ပဲဘာကြီးဖြစ်နေနေဒီလောဘဒေါသမပယ်နိုင်သမျှတော့အထက်မှာလဲဆင်းရဲပဲအောက်မှာလဲဆင်းရဲပဲဟုတ်တယ်မလားအဲ့ဒါသဘောပေါက်ဖို့မလိုဘူးလား အောက်ထက်တန်သာစုံစမ်းငါဖြင့်တဏှာလက်သည်ထင်တိုင်းချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဤသားကောင်းလို့ဒါဖြင့်အဲ့ဒီလောဘအတ္တခံနေရတဲ့ဝဆင်းရဲရဲ့သားကောင်ဘဝကလွတ်အောင်ဘယ်လိုလုပ်မလဲမလုပ်ရမယ် တရားအထုတ်တယ်ဆိုတာအပေါင်းဆိုင်သွားတာလားဟမ်တရားအထုတ်တယ်ဆိုတာတရားဥအားထားတာမဟုတ်လားရှေ့ကတော့တရားတွေပဲအပေါင်းဆိုင်ဖွင့်တာအခုတော့မသိဘူးဟမ်ဝိပဿနာတရားအထုတ်ဟုတ်တယ်မဟုတ်လားတတိပဋ္ဌာန်ဝိပဿနာအထုတ်ဝိပဿနာဆိုတာဘာလဲ ခန္ဓာကိုယ်နဲ့စိတ်မှာရှိနေတဲ့မမြဲတဲ့သဘောအနိစ္စဆင်းရဲတဲ့သဘောဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောအနတ္တဒီသဘောတွေကိုရှုသိနေတာကိုဝိပဿနာမဟုတ်လားယုတ်ရောနံရောဘယ်ယုတ်ဘယ်နာမတစ်စက္ကန့်တောင်တည်နာမနေဘူးတရရိပ်ဖြစ်ပြီးတရရိပ်ပြတ်လို့မမြဲတဲ့သဘောတွေပဲလို့ ကိုယ်တွေ့ဉာဏ်နဲ့ဓာတိရေကြုံတွေ့ပြီးသိရပြီဆိုလို့ရှိရင်မမြဲတဲ့တရားတွေပေါ်ထင်ကြီးပါဦးမလားမကြီးတော့ဘူးမမြဲတာမှန်သမျှအိုးဆင်းရဲကြီးပဲသဘောပေါက်မလားဟုတ်လားဒုက္ခမမြဲဆင်းရဲတဲ့သဘောတွေမြဲအောင်ချမ်းသာအောင်လုပ်လို့ရလားမရဘူးမရဘူးဆိုတော့အဲ့ဒါဒီသဘောတွေဟာ ကိုယ်အလိုတိုင်းဖြစ်စေနိုင်သလားမဖြစ်စေနိုင်ဘူးမဖြစ်စေနိုင်ဘူးဆိုတော့အနတ္တဟောဟုတ်တယ်မဟုတ်လားသူတို့ဟာဖြစ်ဖြစ်ပြီးပြည့်ပြည့်နေလို့မမြဲတဲ့မမြဲဘူးအဲ့လိုမမြဲတဲ့အတွက်ဆင်းရဲတဲ့အဲ့လိုမမြဲဆင်းရဲတဲ့အတွက်ပဲသူတို့ဟာအလိုအတိုင်းဖြစ်စေနိုင်တဲ့အရာတွေမဟုတ်ဘူးအနတ္တတွေပဲအနိစ္စဒုက္ခအနတ္တအဲ့ဒါတွေ ဘယ်မှာရှိတယ်လဲရုပ်ခေါ်တဲ့ခန္ဓာကိုယ်မှာရှိတယ်စိတ်ခေါ်တဲ့နံတရားမှာရှိတယ်အဲ့တော့အဲ့ဒီတကယ်အရှိတရားတွေအဖြစ်မှန်တရားတွေမမြဲတဲ့သဘောတွေဆင်းရဲတဲ့သဘောတွေအလိုမလိုက်အစိုးမရပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောတွေအဲ့ဒီသဘောတွေသိပြီဆိုလို့ရှိရင်အမှန်သီလားအမှားသီလားအဲ့ဒါတွေသိပြီဆိုလို့ရှိရင်တော့ တွေ့တာတတ်မဲ့တဲ့လောဘတာယာတတ်မဲ့တဲ့လောဘချစ်ခင်တဲ့လောဘရှိအောင်မလားမရှိဘူးဆိုလို့ရှိရင်ဆင်းရဲမလားချမ်းသာမလားအဲ့တော့ချမ်းသာခြင်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလောဘကိုတာယာတတ်မဲ့မှုပယ်ရမယ်နှစ်သက်ချစ်ခင်မှုပယ်ရမယ်ညှိနေတာပယ်ရမယ်ဒီလိုမဟုတ်လားပယ်ခြင်းရင်တော့အခုနမမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောတွေသိဖို့လိုတယ် မသိဘဲနဲ့ပယ်နိုင်မှာမလားမပယ်နိုင်ဘူးသိမှပဲပယ်နိုင်တယ်အဲ့ဒီမမြဲဆင်းရဲပုဂ္ဂိုလ်တ attva မဟုတ်ဆိုတဲ့သဘောတွေကဘယ်မှာရှိသလဲရုပ်ခန္ဓာမှာရှိတယ်စိတ်နာမှာရှိတယ်ဒီလိုမဟုတ်လားရုပ်ခန္ဓာမှာလည်းပဲဘယ်နေရာဖြစ်ဖြစ်မြဲတယ်လို့ရှိသလားမရှိဘူးစိတ်နာမှာလည်းဘယ်စိတ်ဘယ်နှံဖြစ်မြဲတယ်လို့ရှိသလား အဲ့ဒါကိုတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ရင်တဖြည်းဖြည်းကိုတွေးသိမလာဘူးလားအဲ့တတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်တာကိုတတိပဋ္ဌာန်လို့ခေါ်တယ်ဘယ်စိတ်တဲ့တတိဥစည်းတဲ့စိတ်တတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်တာကို တတိပဋ္ဌာန်အဲ့လိုစောင့်ကြည့်ပါများပြီဆိုတော့အဲ့ဒီယုတ်အဲ့ဒီနာအဲ့ဒီခန္ဓာကိုယ်အဲ့ဒီစိတ်ရဲ့မမြဲတဲ့သဘာဝအနိစ္စဆင်းရဲတဲ့သဘာဝဒုက္ခအလိုမလိုက်အစိုးမရပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့အနတ္တသဘာဝထိုးထွင်းသိမလားဘူးလားအဲ့ဒါကိုဝိပဿနာဉာဏ်လို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ဖြစ်အောင်ရှုနေရတာပဲ ရှုနေပြီဆိုလို့ရှိရင်ရှိနေတဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတွေအရှိအတိုင်းတဖြည်းဖြည်းတဖြည်းဖြည်းကိုယ်တို့ဉာဏ်နဲ့သိလာမယ်စဉ်းစားလို့သိရတာမဟုတ်ဘူးဆင်ញင်လို့သိရတာမဟုတ်ဘူးစောင့်ကြည့်ရင်ကြည့်ရင်နဲ့ဖြစ်လာတာကိုလည်းတွေးလိုက်တယ်ပြက်သွားတာတွေးလိုက်တယ်ပေါ်လာတာတွေးလိုက်တယ်ပျောက်သွားတာတွေးလိုက်တယ်အဲ့ဒါလိုတွေးတွေးတွေးတွေးပြီးတော့ဉာဏ်ထဲမှာရှင်းသွားတာအဲ့ဒါကိုဝိပဿနာဉာဏ်ဟုတ်တယ်မလား အဲ့ဒီအသည့်ဖြစ်အောင်တတိဥစည်းတဲ့စိတ်နဲ့မပြတ်ဆောင်ရှုတော့တဖြည်းဖြည်းသိလာတယ်သိလာပြီဆိုလို့ရှိရင်ခုနအနိစ္စဒုက္ခအနတ္တသဘောတွေမြင်လာတာနဲ့အမျှတွေ့တာတတ်မဲ့မှုရှိပါအောင်မလားရှိခင်တယ်ဆိုတာတွေရှိပါအောင်မလားနှစ်သက်တယ်ကြိုက်တယ်ဆိုတာတွေရောရှိပါအောင်မလားမမြင်ရမနေနိုင်ဘူးဆိုတာရောရှိပါအောင်မလားမရှိဘူးဆိုလို့ရှိရင် तू ဆင်းရဲပြီပေါ့ဟောပါတယ် ချမ်းသာပြီဆင်းရဲခြင်းရဲ့အကြောင်းဖြစ်တဲ့လောဘကိုပယ်နိုင်လိုက်လို့ချမ်းသာတာမသေးကြဘူးလားလောဘကဘာသစ္စာတဲ့သမုဒိယသစ္စာမြန်မာလိုအဓိပ္ပာယ်ကဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ဟုတ်တယ်မလား သူကပဲဆင်းရဲတွေထုတ်လုပ်ပေးတာမဟုတ်လားဆင်းရဲမှန်သမျှသူကပဲ ထုတ်လုပ်ပေးနေတာဒါကြောင့်မလို့သူထုတ်လုပ်ပေးတဲ့ဆင်းရဲမှန်သမျှကိုဒုက္ခသစ္စာဆင်းရဲအမှန်တရားအဲ့ဒီဆင်းရဲတွေကိုထုတ်လုပ်ပေးတဲ့အကြောင်းတဏှာလောဘကိုသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်မသေးကြဘူးလားသေးကြတယ်သို့တော်လည်းမသိဘူးဆိုလို့ရှိရင်တော့အဲ့ဒီ ตายမှုနှစ်သက်မှုတတ်မဲ့မှုချစ်ခင်မှုကိုပယ်ခြင်းရဲ့လားဟုတ်တယ်ထင်မနေဘူးလားအတိမပဲပယ်ခြင်းမှာမဟုတ်လားပယ်ခြင်းရင်မပယ်နိုင်ဘူးလားပယ်နိုင်အောင်ကြိုးစားတော့တဖြည်းဖြည်းတဖြည်းဖြည်းတရွေ့ရွေ့မပယ်နိုင်ဘူးလားပယ်နိုင်ပြီဆိုလို့ရှိရင်ဆင်းရဲမရမလားချမ်းသာမရမလားချမ်းသာမရမယ်အဲ့ဒါကိုအကောင်းထင်လို့နားမလဲလို့အကောင်းထင်တဲ့ပုဂ္ဂိုလ် သူ့ကိုဘာခေါ်တော့လူမိုက်ပေါ့ခက်လိုက်တာမဟုတ်ဘူးလားလူမိုက်ဘာကြောင့်လဲဆိုသူဆင်းရဲတဲ့ပဲတိုးနေမှာ哦ဆင်းရဲတဲ့ပဲတိုးနေတယ်ဆိုတော့လူမိုက်ပေါ့ဘယ်ရတာလူလိမ္မာဖြစ်မလဲဥပဲလူသားငမိုက်တာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ ငါးပြအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့ဒွဲကဖက်လျက်အောက်ထက်တန်သာဆုံဆန်းငါဖြင့်တဏှာလက်သည်ထင်တိုင်းချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဣတာကောင်လုံးလုံးသည်အဲ့ဒီဆင်းရဲကလွတ်ထွက်ခြင်းဘာလို့ရမလဲ ဝဤသာကောင်ဆင်းရဲပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့အဲ့ဒီဆင်းရဲပေါင်းကြီးတွေကနေပြီးလွတ်ထွက်သွားပြီးတော့ချမ်းသာကိုတွေ့ဖို့မလုပ်ရမလဲမမေ့ယုံနံဖြစ်ပြဟံကို အမှန်ဉာဏ်ညှိဖြစ်တိုင်းသိလောမလုပ်ရမလဲယုတ်တရားနံတရားဖြစ်နေပြည့်နေတဲ့သဘောကို အမှန်သိဉာဏ်ခေါ်တဲ့ဝိပဿနာဉာဏ်နဲ့ဖြစ်တိုင်းဖြစ်တိုင်းသိပြက်တိုင်းပြက်တိုင်းသိနေအောင်ရှုကြည့်နေရမယ်ဟုတ်တယ်မလားဖြစ်တိုင်းဖြစ်တိုင်းသိပြက်တိုင်းပြက်တိုင်းသိနေအောင်မလုပ်နေရမလဲရှုကြည့်နေရမယ်အဲ့ဒီရှုကြည့်တာကိုဘာခေါ်လဲတတိပဋ္ဌာန်ဟုတ်တယ်မလား မမေ့ယုံနံဖြစ်ပြဟာငိုအမှန်ညာညိဖြစ်တိုင်းသိလောဖြစ်တိုင်းသိပြက်တိုင်းသိအဲဒါလို့ဖြစ်တိုင်းသိအောင် ပြက်တိုင်းသိအောင်လိုတာကဘာလို့လဲဆိုတော့ဝီရိယလိုတယ်ဘာလို့လဲသူလိုအပ်ဆုံးပဲဝီရိယရော့နေရင်မသိဘူးဝီရိယပြင်းထန်တင်းရင်မှပဲသိတယ် ဝိရိဏတံရှုမြိုက်တံဖြင့်စေတံကိလေလောင်ကျွမ်းကြအောင်ဝိရိဏတံဆိုတော့ဝိရိယနှမျိုးကိုဝိရိယစိတ်ဝိရိယကိုဝိရိယဆိုတာကမနာရအထုတ်တာထိုင်နေဆိုလို့ရှိရင်လည်းတဏှာကြီးနှစ်နာရီသုံးနာရီမပြင်းမမထားပဲထိုင်နေ 15မိနစ်လောက်တောင်နာပြန်မှပြီဆိုထစဉ္ညာလျှောက်စဉ္ညာလျှောက်လို့10မိနစ်ရှိသေးခြေတော်ရောင်းမြန်မှပြီဆိုပြန်ထိုင်အဲ့လိုဆိုဝီရိယဟုတ်ပါမလားရမလားသိမလားမသိရင်ပယ်နိုင်မှာမလားစိတ်ဝီရိယဆိုတာဇွဲ ဒီအနိစ္စဒုက္ခအနတ္တသဘောတွေမသိသေးသမျှဒီယုတ်တရားရဲ့ဖြစ်ဖြစ်ပြီးပြက်လို့မတည်မြဲတဲ့သဘောဖြစ်ပြမပြက်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောဆိုတဲ့ဒီသဘောတွေမသိသေးသမျှတော့ငါဟာမပြတ်မစဲတသေးသေးပဲငါအထုတ်မယ်ဆိုတဲ့စိတ်ဆုံးဖြတ်ချက်နဲ့ဇွဲကောင်းကောင်းနဲ့အထုတ်တာကိုရီးယားသီလရှင်နှစ်ယောက်ဟာဒီမှာညလာလာပြီးအိတ်အထုတ်တယ် ပထမ၃ညတော့၂ယောက်ပဲနောက်စတုထညကြတော့အငယ်လေးတစ်ယောက်တည်းရှိတော့တယ်အကြီးကအကြီးသီလရှင်ကမတတ်နိုင်လို့သူကလက်လျှော့သွားတယ်နောက်ပိစမညပြီးတော့သတ္တမညကြတော့အငယ်လေးလည်းမတတ်နိုင်တော့အဲမတတ်နိုင်တော့သူလည်းညမိတ်တော့ဒါပြတဲ့အဲ့ဒီ၃ည၄ည၅ည တကယ်ဇွဲနဲ့အာထုတ်မယ်ဆိုတဲ့စိတ်နဲ့အာထုတ်တာကိုကသူဟာစိတ်ဝီရိယမဟုတ်ဘူးလားကိုဝီရိယကမဟုတ်ဘူးလားဒါပေါ်အိတ်ချင်တဲ့အခါကျတော့အိတ်ချင်တာရှိတော့ပေါ့အိတ်ချင်တဲ့အခါကျတော့ခြံောင်းတိုက်ခြံောင်းထဲမှာပဲထိုင်ရင်ငိုက်အိတ်လိုက်ပေါ့အာဒါမှမဟုတ်ဘူးဆိုလို့ချင်းခြံောင်းထဲပဲအသာခွေးပြီးအိတ်လိုက်ပေါ့ဘယ်သူရှိတာမှတ်လို့ဟုတ်လားအနိုးပြီးဆိုထမှတ်လိုက်ပေါ့ မဖြစ်ဘူးလားနိုးပြီဆိုထပ်မှလိုက်နောက်မတတ်တာပြန်ဘူးငိုက်လွတ်နေပြန်ပြီဆိုလို့ရှိရင်မိတ်လို့မဖြစ်ပါဘူးတမာရီလည်းမရဘူးဆိုရင်တစ်ခါပြန်ခွေအိတ်လိုက်ပေါ့အဲ့ဒါလို့ဆိုလို့ရှိရင်အချိန်ပိုးမရဘူးလားအဲ့ဒါကိုဝီရိယစိတ်ဝီရိယနှမျိုးအဲ့ဒါဝီရိနှစ်နာကိုဝီရိယဆိုတာပါဠိကတော့ကာယိကဝီရိယလို့ခေါ်တယ် စိတ်ဝိရိယကို ပါဠိက စေတသိကဝိရိယလို့ခေါ်တယ်အဲ့ဒီနှမျိုးအားဆိုင်ပြီဆိုလို့ရှိရင်တော့သိပြီတဲ့ဝိရိဏတံရှုမြိုက်တံဖြင့်ရှုမြိုက်တံဆိုတာမိတုဝိရိယဆိုတဲ့မိတုနဲ့လောဘဒေါသမောဟကိလေသာတွေရှုပစ်ပါတဲ့ကျူးကျူးဆာဆာတင်းတင်းရရနာရှိမှတ်တယ်ဆိုလို့ရှိရင်တော့ သိရမယ်အနိစ္စဒုက္ခအနတ္တမသိဘဲမနေဘူးသိမှာပဲအဲ့ဒါလို့သိပြီဆိုလို့ရှိရင်တော့ကိလေသာတွေငြိမ့်ကုန်မှာပဲသို့မဟုတ်နေပါကုန်မှာပဲလောင်ကျွမ်းကုန်တာပေါ့ဒါကြောင့်ဝိရိဏတံရှုမြိုက်တံဖြင့်စေရန်ကိလေလောင်ကျွမ်းခြင်းအောင်ဘယ်အခါမှအထုတ်ရမလဲအခုပေါ်မဟုတ်လား မသေးမနာမအိုးပါခင်တက်တုံနှင်လျက်ဆောလင်းမြန်စွာရှုမြိုက်ပါလော့မသေးခင်ကြိုးစားနာဖြတ်မကြမဖြစ်ခင်ကြိုးစားမအိုးသေးခင်ကြိုးစားသေပြီးရင်မရတော့ဘူးနာဖြတ်မကြဖြစ်နေရင်မရတော့ဘူးအိုးသွားရင်လည်းပဲခရမ်းသီးပိန်ဓာတုံမဟုတ်လားပါတော့ လှီးတာလှီးတယ်ပြတ်သေးလားပြတ်တော့ဘူးအဖွားချစ်ခင်တို့တော့ချီးကျူးစရာကောင်းပါလေလှီးတာလှီးတာမပြတ်ဘူးဆိုပေမဲ့လို့အထုတ်လို့ရှိရင်တော့တဖြည်းဖြည်းတဖြည်းဖြည်းတော့ပြတ်မှာပါပဲဟုတ်ကဲ့လားအာမလျှော့ပါနဲ့အဲမလျှော့ပါနဲ့ကထိပ်ပြီးရင်မှော်ပြီးသွားအထုတ်မှာမဟုတ်လားအင်း ဝီရိနှတံရှုမြိုက်တံဖြင့်စေရန်ကိလေလောင်ကျွမ်းကြည်အောင်မသေးမနာမအိုးပါခင်တက်တုပ်ပင်လျက်မြတ်များအထုတ်ပါတဲ့အချိန်ရွေးမနေနဲ့သောလင်မြန်စွာ ရှုမြိုက်ပါလော့နောက်ခါကာလချိန်မရဟု နောင်တတကြီးသင်မကြီးလင်အခုအာမထုတ်မိလို့အကြောင်းတွေကိုအကြောင်းပြဒီအကြောင်းပြနဲ့ နောက်နှစ်မှဟိုနှစ်မှအစရှိသည့်ဖြင့်ရွှေ့ရွှေ့ရွှေ့ရွှေ့သွားရဲ့အထုတ်ဖြစ်ပါတော့မလားအကြောင်းညီညွတ်ဖို့ဆိုတာမခဲရဘူးလားအခုကိုဒီရောက်နေတာဟာအကြောင်းညီညွတ်အခွင့်သာလို့ရောက်နေတာမဟုတ်ဘူးလားခွင့်သာတို့မှမယုံကြည်လင်အရှုံးနှင့်ပြင်ရှိသေးလေလေလားဟုတ်ကဲ့လား ခွင်သာခိုက်မှမလိုက်ခြင်းလင်အမိုက်နှင့်ပြင်ရှိသေးလေလိမ့်လားလက်ဒီဆရာတော်ဘုရားကြီးဆုံးမဩဝါဒအဲ့ဒါလိုနဲ့နေရွှေညရွှေရွှေနေလို့ရှိရင်ဘယ်တော့မှအထုလို့မရတော့ဘူးဟိုဒီကြောင်ဟိုရင်ပြူစားက တီတောင်စားကဆိုကြပါစို့တီတောင်စား၃နှစ်လောက်ထမရဲ့ဒါမိန်းကလေးတယောက်လာအထုတ်တယ်တော်ရိုးရိုးစားအထုတ်ပါတယ်သူကပြောတယ်တပည့်တော်အခုအထုတ်ထားမှာအခုအထုတ်ထားမှာတဲ့နောက်ဆိုရင်တပည့်တော်ကပြောလို့မရတော့ဘူးအထုတ်နိုင်မယ်လို့ပြောလို့မရတော့ဘူးတော်တော်ကိုကြိုးစားအထုတ်တယ်နှစ်လကြိုးကြပါပဲ ဩသူကိုယ်သူသိတာကိုတရားအထုတ်ပြီးတော့၃လေးလကြာတော့အိမ်အောင်ကြသွားတယ်အဲ့ဒီကြာသွားပြီးတဲ့အချိန်ကစပြီးအခုအချိန်ထိသူတရားပဲပြန်မလှည့်နိုင်တော့ကြောင်းတော့နိုင်နိုင်ပဲရောက်ရတယ်အဲ့တော့သူကခွင့်သာတော့ယုံလိုက်တာခွင့်သာ gain လိုက်လိုက်တာသူ့အတွက်အကျိုးမရှိဘူးလား အဲ့တော့ခွင့်သာတော့မှယုံမှအခုဒီအချိန်ဟာကိုယ့်အတွက်အကြောင်းညီညွတ်တဲ့အချိန်အခွင့်သာတဲ့အချိန်ဟိုအချိန်ရွှေ့ရင်တော့မသေးကြတော့ဘူးမသေးကြတာတဲ့အာမထုတ်ဖြစ်မှာကပိုပြီးများတယ်ဟုတ်တယ်မဟုတ်လားအဲ့ဒီကလေးမဆိုလို့ရှိရင်အခုကလေးနှစ်ယောက်သုံးယောက်နဲ့မလေးခြာလဘက်ကိုလဲလို့ဒီဘက်ဖလဲနိုင်တော့အဲ့ဒါ အခွင့်သာတော့မှသူယုံထားလိုက်လို့တော်သေးတယ်ဗါတဲ့အဲခွန်ခုလက်ရှိအချိန်ကအခွင့်သာတဲ့အချိန်ပဲမာဩခဏဝိရာဒေထခဏတိတာဟိသောစရေပကတ်ထေဝါယမေယာထခဏောပฏิပါတိတော ဩသင်တို့သည်ခနောမိမိလက်ထက်၌ယခုရှိနေတဲ့အခွင့်ကောင်းကိုမာဝိရာဒေထလွဲမသွားကြစေနဲ့။မပြောတာလေ။အခုလက်ထက်ရှိနေတဲ့အခွင့်ကောင်းကိုလွဲမသွားကြစေနဲ့ဆိုတာဒီအခွင့်ကောင်းအမိအဖမ်းပြီးတော့မိမိအတွက်အကျိုးအကျိုးရှိအောင်အသုံးချလိုက်ဒါပြောတာမဟုတ်လား။ဘယူကဘသူကတော့ မြတ်စွာဘုရားကအဲ့ဒါဘုရားကခဏတိတာဟိသောစရေတဲ့ဟိအကြောင်းကတော့တဲ့ခဏတိတာအခွင့်ကောင်းရဲ့အလွန်ကိုခံရတဲ့ပုဂ္ဂိုလ်တို့သည်သောစရေစိုးရိမ်ပူဆွေးကြရကုန်၏အခွင့်ကောင်းရဲ့အလွန်ခံရတယ်ဆိုတာသိသလားအခွင့်ကောင်းရခိုင်မှာတော့အာမထုတ်ဘူးဟိုရွှေ့ဒီရွှေ့နဲ့ရွှေ့မိမိအတွက်ကြိုးရှိအောင်မလုပ်ဘူး နောက်ကြတော့မှအထုတ်ချင်ပါတယ်အကျိုးရှိတဲ့အလုပ်လုပ်ချင်ပါတယ်ဆိုတဲ့အခါကျတော့အခွင့်ကပါသေးလားမသာဘူးအဲ့ဒီအခါကျတော့နောင်တရမနေဘူးလားဩဟိုတော့ငါအခွင့်ကောင်းရတဲ့နဲ့အမထုတ်ခဲ့ဘူးမှားလိုက်လေမှားလိုက်လေချင်းအခုငါဘယ်လို့မှမလုပ်တာတော့ဘူးအဲ့ဒီအခါကျတော့ဆင်းရဲလို့ဆုံးသေးလားမဆုံးဘူးခနာတိတာဟိသောစရိ ခနာတိတာအခွင့်ကောင်း၏အလွန်ကုန်ခံရသောပုဂ္ဂိုလ်တို့သည်သောစရိဆိုးရင်ပူဆွေးကြရကုန်၏ပကတိဝါယမေယာထခနောဝပฏิပါတိတောခနောအခွင့်ကောင်းသည်ဝောသင်တို့အတွက်ပฏิပါတိတောအခုရလာရောက်လာပြီဟောပါတယ်တော့အခုအခွင့်ကောင်းကိုလက်ထဲရောက်နေပြီတဲ့ တကတ်တွေမိမိအကျိုးစီးပွားဖြစ်တဲ့လောဘဒေါသမောဟကင်းငြိမ်းချောင်းကောင်းသောတတိပဋ္ဌာန်အကျင့်မှန်တရားကိုအထုတ်ခြင်း၌ဝါယမေယထာကြိုးကြိုးစားစားလုံးလကျုပ်ကိုအထုတ်ကြကုန်လောပါတယ်တော့ကိုအကျိုးစီးပွားဟာကိုချမ်းသာဖို့မဟုတ်လားအဲကိုချမ်းသာဖို့အကျိုးစီးပွားကိုအခွင့်ကောင်းကြုံတဲ့အခါမှာလောက်ယူရမယ်လက်မလွတ်စေနဲ့ဒါပြောရမဟုတ်လား သကတေဝိုင်မေအာထခနောဟောပฏิပါရိတောဒါကြောင့်မသေးမနာမအိုးပါခင်တက်တုတ်နှင်လျက်ဆွလင်းမြန်စွာရှုမြိုက်ပါလော့နောင်ခါကာလချိန်လွန်ရဟုနောင်တာတကြီးတင်မကြီးလင်နောက်ခါကြတော့မှမလိုက်လေကောင်းတဲ့အခွင့်နေ အထုပ်ဖို့ကောင်းတဲ့အချိန်တွေလွန်ခဲ့ပြီအခုအချိန်ကြတော့ဖြစ်ရင် ငါဘာမှမတတ်နိုင်တော့ဘူးဒုက္ခပဲဆင်းရဲကိုခါးစည်းခံရုံပဲရှိတော့တယ်ဟုတ်တယ်မဟုတ်လားနောက်ခါကာလချိန်လွန်ရဟုနောင်တတကြီးတင်မကြီးလင်ဇနီးမယာသမိသားနှင့်လင်သားအိမ်ရာအဖျားပြားကိုငဲ့ကာဖြစ်နေအချိန်၍ကသေပေသင်ကိုဥလိတ်သည် ဟုတ်တယ်မလားဇနီးငယ်မယားငယ်ခင်မွန်းငယ်သားငယ်သမီးငယ် boyfriend ငယ် girlfriend ငယ်ဟုတ်တယ်မလားအဲ့ဒါလို့ဟိုငယ်ဒီငယ်ပြီးအချိန်ရွေးပြီဆိုရင်နော်တရားကဥမလားဘသူကဥမလဲသိမယ်သိမယ်မဟုတ်လားအဲ့ဒီဆောင်ဖို့ရတယ်မဟုတ်လား ဘယ်စာအုပ်ထဲပါလဲတခုတည်းတော့ပါမှာပါပါဘူးလားကိုင်းစူဇန်ရရဲ့ဟိုဘဲလူသားငမိုက်တာ ကျွမ်းကြည်အောင်မသေးမနာမအိုပါလေ အဲ့ဒီဒေသနာတော်အတိုင်းအခွင့်ကောင်းကိုလက်ထဲရောက်လာတဲ့အခါမှာအချိန်ရွှေ့ဆိုင်မနေဘဲနဲ့ရလာတဲ့အခွင့်ကောင်းပေါ်မှာမိမိအတွက်အကျိုးရှိအောင်ချမ်းသာခြင်းတရားအပြည့်ရအောင်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ကိုချမ်းသာမှုစိတ်ချမ်းသာမှုနဲ့တကွာမေညာဘုံညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။